သို့တော့90 150ဇတ်တော်တွေလည်းချိလိုက်တဲ့အခါမှာဆက်နဲ့ဆက်မှာနာရဝိန်တထေးရဲ့တထေးကတော်ကြီးနာမည်ကိုတွေ့ရတယ်ပေါ့နော်တထေးကတော်ကြီးနာမည်ကိုမှတ်ထားကြပုံညလက္ခဏာဒေဝီတဲ့ပုံညလက္ခဏာဒေဝီသူကဘယ်အရသူတုံးလို့ဆိုတော့တာဝတိမျိုးသူမဟုတ်ဘူး ရာဇဂိုမျိုးသူဖြစ်လိမ့်မယ်ရာဇဂိုတထေးရဲ့နှမတော်တယ်ရာဇဂိုတထေးရဲ့နှမနဲ့သူတ္တတအိမ်တော်ကြတယ်တာဝတိမျိုးကသူတ္တတမှလည်းပဲနှမရှိတယ်သူ့နှမနဲ့ရာဇဂိုတထေးကအိမ်တော်ကြတယ်ဒါကြောင့်မို့လို့အညမညပကိနိပတိက မောင်းလဲနှမလဲတထေးမျိုးတွေဟာပေးစားထားကြတယ် သာဝတိနဲ့ရာဇဂိုဆိုတာ54ယူဇနာဝေးတယ်တယူဇနာကို10မိုင်နှုံးနဲ့တွက်ကြည့်ပေါ့54ယူဇနာဝေးတယ်အဲ့တော့ကိုရောင်းကိုဝေသွားကြရင်ကနေပြီးတော့အိမ်တော်ပဲဖြစ်သွားတာဖြစ်နိုင်ရာဇဂိုတတိကလည်းပဲမကရာတိုင်းမှာဖြစ်ပေါ်တဲ့ကုန်ပစ္စည်းတွေကိုလဲပေါင်း900နဲ့တင်ပြီးတော့ကောသလတိုင်းတာဝတိကိုလာပြီးတော့ရောင်းတယ် သာဝတိကကုံတယ်တွေကလည်းလဲပေါင်း900တင်ပြီးတော့မကရာတိုင်းရသယုတ်မြို့ကိုလာပြီးတော့အယောင်းဝယ်လုပ်ကြတယ်ဒါအယောင်းဝယ်ဆိုတာလူသားတွေဖြစ်ပေါ်လာကြတဲ့အယောင်းဝယ်ဆိုတာရှိတယ်အဲ့လိုရောင်းရင်ဝယ်ရင်ရာဇဂျိုတထေးနဲ့သာဝတိကအနာရဟိတို့ဟာ သူတတ်တာတို့ဟာမိတ်ဆွေဖြစ်ုံမြတ်မကမောင်လဲနှမလဲအိမ်အောင်ဖက်ထားကြတဲ့ပုံကိုယ်တွေဖြစ်တော့ဆွေမျိုးလိုဖြစ်နေကြပြီပေါ့နော်ဆွေမျိုးဖြစ်နေကြပြီအနာတပိန်ကမိတ်ဆွေလည်းပေါ်တယ်အပေါင်းအသင်းလည်းပေါ်တယ်အတိအကျွမ်းလည်းပေါ်တယ် လူချစ်လူခင်ပေါ်သည့်အတွက်ကြောင့်သူပြောတဲ့စကားဆိုရင်လိုက်နာကြတယ်ဘဟုမိတ်တော်တဲ့အိတ်စိတ်ပေါ်တယ်ဘဟုတာရောပေါင်းသင်းနေပေါ်တယ်အာဒီယဝါဆောသူပြောလိုက်တယ်ဆိုရင်သူစကားကိုမှတ်ယူကြတဲ့ပုဂ္ဂိုလ်တွေများတယ်လို့ဆိုတယ်အလေးနဲ့ထားကြတယ်ပေါ့နော်ဒါသူ့ဘဝအခြေအနေအဲ့တော့သူတ္တတ ဆိုတဲ့အနာရဝိတထေဟာရာဇဂျုံတထေရဲ့နှမဖြစ်တဲ့ပုံညာလက္ခဏာဒေဝီနဲ့အိမ်အောင်ပြုတ်ပြီးတော့ရာဇဂျုံနဲ့တာဝတိတာဝတိနဲ့ရာဇဂျုံအပြန်အလှန်ရောင်းဝယ်ကိစ္စတွေဆောင်ရွက်ပြီးတော့နေကြတယ်အဲ့ဒီမှာ မြတ်စွာဘုရားပွင့်လာတဲ့အခါမြတ်စွာဘုရားကမကရတိုင်းမှာပွင့်တာကိုဥရဝေလာတောမှာတရားအထုတ်ပြီးတော့ဗုဒ္ဓဂယာမှာဘုရားဖြစ်သူရောက်တယ်ပြီးတဲ့အခါကာတိတိုင်းဗာရဏသီပြည်ဘက်မှာတရားဟောမိဂရာဟောမှာပထမဆုံးဒုပစကြတရားဟောတယ်အဲဒီကနေပြီးဒုပစကြတရားဟောပြီး ရာဇဂိုဘက်ကိုပြန်ကြွလာပြီးတော့ပထမဝါဒုတိယဝါဆိုရလို့ရာဇဂိုမြို့မှာမြတ်စွာဘုရားတရင်သုံးတော်ဖျားဖြစ်စအခြေအနေလေးမှာအဲ့လိုရာဇဂိုနဲ့တာဝတိကတောင်နဲ့မြောက်လို့ပြောတာဝတိကမြောက်ပိုင်းမှာကြာဒီနေ့အိန္ဒိယနိုင်ငံမှာဖျားဘူးတော်ဘူးတဲ့လူတွေ ခံမှန်းလို့ရမှာပေါ့နော်။တော်ရီမျိုးကဒီဘောနဲ့ဇက်ဖက်ရောက်သွားတယ်။ရာဇယုကတောင်ပိုင်းမှာရောက်နေတယ်။တရက်တော့ထုံးစံအတိုင်းအနာရင်းတထေးဟာလဲပေါင်း900နဲ့ရာဇယုမျိုးဘက်ကိုအယောင်းဝယ်ကိစ္စနဲ့ထွက်လာတယ် ရာဇဂျူတထေးနဲ့အနာရဝိန်တထေးတို့ဟာကိုရောက်လာပြီဆိုရင်တမိုင်အဝေးကနေလှမ်းပြီးတော့သတင်းပို့တယ်သူတို့မရောက်ခင်လှမ်းပြီးတော့သတင်းပို့တယ်ဟိုကလည်းကြိုဆိုကြခဏခေတ်တော့ကြိုပြီးတော့သိနိုင်တာပေါ့တယ်လီဖုန်းတွေရှိနေတော့အဲ့ဒီခေတ်ကတော့တယ်လီဖုန်းမရှိဘူးအဲ့တော့မြို့နာနီးလာပြီဆိုတဲ့အခါကျတော့မှသတင်းစကားပို့လူလွတ်ပြီးတော့ပြောရတယ် ထုံးစံတရင်ပို့လိုက်တဲ့ဆိုလို့ရှိရင် တုံးနဲ့တူခင်မင်နဲ့ခင်မင်ရင်းနေကြတယ်မိသားစုလို ဖြစ်နေကြတဲ့အခါရာဇဂျူတတိလာရင်လဲတောက်တိမျိုးမရောက်ခင်တရင်ပို့လိုက်သွားကြိုးတယ်အနာရဝိတတိလာလို့ရှိရင်လဲရာဇဂျူတတိစီတရင်ပို့လိုက်သွားကြိုးတယ် ဒီအခေါက်မှာအနာရဘိန်တတိယတော့ဒီရာဇဂုဘက်ကို ကိုရောင်းကိုဝယ်ထွက်လာတဲ့အခါမှာတရင်ပို့လိုက်တရင်ပို့လိုက်ပြီပဲသူရတဲ့သူတရင်ကိုပြန်ကြားခြင်းမရှိဘူးလာကြုံမဲ့လူလည်းမရှိဘူးဒီခေါက်ထူးဆန်းတယ်သူလာကြုံမဲ့လူလည်းမရှိဘူးတရင်ကို ပြန်ကြားလိုက်တာလည်းမရှိဘူးအဲ့ဒါနဲ့ လာနိုးလာနိုးနဲ့မျောရင်းမျောရင်းနဲ့ရှေ့ဆက်သွားရာဇဂျုံမြို့ရောက်ပြီးတော့တထေးအိမ်သာရောက်ရော သူကြုံမဲ့လူမတွေ့ဘူးအိမ်ရောက်တဲ့အခါကျတော့ရာဇဂျုံတထေးကအလုတ်ကိစ္စတွေများတယ်လူတွေကိုစီမံစီမံခန့်ခွဲပြီးတော့အကြီးအကျယ်ချက်မှုပြုတ်မှုကိစ္စတွေကိုသူကစီမံဆောင်ရွက်နေတဲ့အချိန်ဖြစ်တော့သူ့ အဝေးကပဲလှမ်းပြီးတော့နေကောင်းကြလားရောက်လာကြလားတော့ပဲနှုတ်ဆက်ပြီးတော့သူ့အလုပ်သူဆက်လုပ်တယ်အဲ့တော့နာရဝိတ္တိကအခြေအနေကထူးခြားတယ်ဘာများလုပ်မလို့လဲလို့ဒီကောင်းထဲမှာစဉ်းစားခါတိုင်းဆိုရင်ငါလာရင်အဝေးကြီးကနေလာကြိုးတယ်ဒီတစ်ခါမကြိုးဘူးသူအလုပ်ရှုပ်တယ်ဧကနိဋ္ဌသူဟာ မင်္ဂလာလက်ထပ်ပွဲတစ်ခုလုပ်ဖို့ရှိတယ်နဲ့တူတယ်။သို့မဟုတ်အလှကြီးပေးမလို့နဲ့တူတယ်။ဒါမှမဟုတ်ရင်လည်းပဲပေဝိတာရမင်းကြီးကိုဖိတ်ကြားပြီးတော့မင်းစိုးရသာပြိတ္တတွေကိုကျွေးမွေးအခတ်မို့နဲ့တူတယ်လို့သူ့အတွေးနဲ့သူတွေးနေတယ်။အဲ့ဒီအချိန်မှာရာဇကျိုးတတိယစီမံခန့်ခွဲပြီးသူ့အနားရောက်လာတယ် ရောက်လာတဲ့အခါကျမှဘယ်လိုလဲတတိမင်းအလုပ်တွေရှုပ်နေလားလက်ထက်မင်္ဂလာလုပ်ဖို့ရှိလို့လားသို့မဟုတ်လူကြီးပေးမလို့လားသို့မဟုတ်ဗေမိတာရမင်းကြီးကို ဖိတ်ကြားပြီးတော့မင်းစိုးရာဇာတွေကိုအခန့်ပွဲလုပ်မလို့လားလို့ဆိုတော့သဇ္ဇုတတိယပြောတာတခုမှမဟုတ်ဘူးတဲ့အလူကြီးလုပ်ဖို့တော့စီမံနေတယ်တဲ့လောကမှာဗုဒ္ဓဆိုတဲ့ထူးခြားတဲ့ပုဂ္ဂိုလ်တူပေါ်ပေါက်နေပြီ အဲ့ဒီပုဂ္ဂိုလ်အမှုရှိတဲ့တန်ဃာတွေကိုငါလက်ဖြင့်ငါဆွန့်ကပ်ဖို့ရပင့်ထားတယ်အဲ့ဒါကြောင့်လှုပ်ရှုပ်နေတယ်လို့ပြောအဲ့ဒီမဲ့ထူးခြားတဲ့စကားလုံးလေးကဗုဒ္ဓလို့ပြောတာကြားလိုက်တဲ့အခါကျတော့သူတ္တတရဲ့နားထဲမှာထူးဆန်းတော့တယ်အဲ့ဒီခေတ်ကဗုဒ္ဓဗုဒ္ဓနဲ့ပြောနေကြတဲ့ပုဂ္ဂိုလ်တွေကအများရှိတယ်အများရှိတယ်ဗုဒ္ဓကောလဟလဆိုတာကျွတင်ပြီးတော့ဖြစ်ပေါ် ဗုဒ္ဓဆိုတာပေါ်လိမ့်မယ်ဗုဒ္ဓဆိုတဲ့ပုဂ္ဂိုလ်သူပုဂ္ဂိုလ်မြတ်ပေါ်လိမ့်မယ်လို့ဆိုတော့အဲ့ဒီဗုဒ္ဓဆိုတဲ့ပုဂ္ဂိုလ်သူဟာရာဇကျုံမှာပေါ်နေပြီလို့သူသိလိုက်ရတဲ့အခါမှာရှင်တဲ့နှလုံးထဲမှာအတိုင်းပတိဝန္တာပိတိဖြစ်မှုကိုခံစားလိုက်ရတော့တထေကြီးဗုဒ္ဓပေါ်တယ်လို့ပြောသလားလို့ဆိုဟုတ်တယ်ပြောတယ်ထပ်ထပ်မေးတာ ကြားကျင်တဲ့ဟာဆိုထပ်ထပ်ပြီးမေးလေးရှိတဲ့လူတွေဟုတ်ပါတယ် confirm လောက်တာပေါ့နော်မားမြပြောသလားလို့ဆိုမားပြောတာမဟုတ်ဘူးတကယ်ပေါ်နေပြီဆိုတော့ဒါတကယ်ပုဂ္ဂိုလ်ဆိုရင် တွေ့ဖို့ရခဲနေအဲ့ဒါဆိုရင် तू အဲ့ဒီဗုဒ္ဓနဲ့သွားတွေ့ချင်တယ်ပေါ့ तू ရောက်သွားတဲ့အချိန်ကညနေပိုင်းဖြစ်နေအချိန်ကုန်အချိန်မရှိတော့အချိန်နဲ့မျိုးတကားဆိုတာပိတ်တာ အဲ့တော့ရာဇကျုပ်တထေးကပြောတယ်တကယ်ချင်းဒီချိန်သွားလို့မဖြစ်ဘူးအချိန်လင့်သွားပြီလက်ဖြင့်ကကြတော့မှဗုဒ္ဓနဲ့တွေ့တာပေါ့လို့ဆိုပြီးသူတက်ခုတဲ့နေရာတွေဘာတွေပေးထားပြီးအဲဝတ်တွေဘာတွေပြုတ်တညာလုံးဗုဒ္ဓဗုဒ္ဓဆိုတာသူ့ခေါင်းထဲမှာဆွဲပြီးတွေးချင်စိတ်ထဲမှာအတ္တတရောဖြစ် ညမှာသုံးကနိုးတယ်သူနိုးပြီးတော့ဘုရားစီသွားဖို့သုံးကအဲ့ရနိုးထပြီးတော့သွားဖို့ကြိုးစားကြည့်တယ်မလင်းသေးဘူးဆိုရင်အချိန်ကစောနေသေးပြန်အိတ်လိုက်အချိန်ကစောနေလိုက်ပြန်အိတ်လိုက်မနေ့မိုးလင်းကနေအချိန်ရောက်တယ်မနေ့မိုးလင်းကနေအချိန်ဆိုတာကိုမိုးတောက်ချိန်လို့ခေါ်တယ်မိုးတောက်ချိန်ဆိုတာကိုစောစောထားတဲ့လူမှသိတာနော် ရန်ကုန်ကလူတွေစောစောမထရင်တော့မိုးတော့ချိန်ဆိုတာမြင်ဘူးမှမဟုတ်ဘူးမိုးတော့ချိန်ဆိုတာနေမထွက်သေးခင်မှာမောင်မဲမဲကနေပြီးတော့အဖြူရောင်လေးပေါ်လာတာပြင်မဲ့ကြည့်လိုက်လို့ရှိရင်အဖြူရောင်လေးတွေ့လာအမောင်လေးကရော့လာပြီးအဖြူရောင်လေးတွေ့လာတယ်အဲ့ဒါကိုမိုးတော့လို့ခေါ်တယ်နော်မိုးတော့ပန်းတို့မိုးတော့ငှဲ့တို့ဆိုတာဟိုအရှိက နီနီတွေးတွေးနေရဲ့ရှေ့ပြေးအယောင်လေးပေါ်လာရင်အရုံလို့ခေါ်တယ်ဗမာတွေကတော့အာယုံလို့ပြောတာတကယ်ကတော့အရုံလို့ပြောရမယ်သူကအနီရောင်လေးကိုခေါ်တာနေရဲ့ရှေ့ပြေးအနေနဲ့အရှိကအနီရောင်လေးတန်းလာပြီဆိုရင်ဒါအရုံတက်တယ်ဘုန်းကြီးတွေဆွန်းစားတာအရုံတက်မှစားမိုးတောက်ချိန်ကအရုံမတက်သေးဘူးစောကထားပြီးတော့တေးသေးချာချာလေးလာကြည့် ရာသီဥတုကောင်းတဲ့အချိန်မှာမနေ့ပိုင်းမှာအဖြူရောင်လေးတန်းလာပြီဆိုရင်ဒါမိုးတော့ပြီလို့ပြော။ညကလေးတွေစအောလာတယ်။ဒါပေမဲ့အရှိကြည့်ရင်အဖြူရောင်မရှိသေးဘူး။အနီရောင်မရှိသေးဘူး။အရောင်လေးကဖြူလာတယ်။အမှောင်ရောသွားတယ်။မိုးတော့ပါဠိလိုပစ္စုတလို့ခေါ်တယ်။ပစ္စုတဆိုတာပฏิဥဒအမှောင်ကရော့ကျသွားပြီလို့ဆိုလိုတယ်ပေါ့။ ညအမောင်ကြီးကရော့ချသွားပြီးတော့ဖြူရောင်လေးတွေထပေါ်လာတယ်အဲ့ဒီအချိန်လေးမှာသူအဲ့ရကနိုးထပြီးတော့လင်းပြီဆိုပြီးဖះကိုတွေ့ကျင်သောအားကြီးနဲ့သူနေတဲ့တိုက်ခန်းကဆင်းလိုက်တယ်တကားတွေကလည်းဆင်းဆင်းပွင့်နေတယ်အဲ့ဒီအနေထွက်သွားလိုက်တာမြို့တော်တကားတွေကလည်းပဲသူ့ဖို့အဲ့ဒီနေရာအလုံးလျောက်ပွင့်နေတယ် နတ်တွေကဖွင့်ထားတယ်လို့ပြောကြတယ်ပေါ့နော်သူကမြို့ပြင်ရောက်သွားမြို့ပြင်ရောက်တဲ့အခါကျတော့ရာဇဂျူမြို့ဆိုတာမြို့ပြကလည်းကျဲတယ်တောတောင်နေနဲ့လည်းဆက်ဆက်တယ်ညအချိန်မတော်ဒီကွယ်လွန်သွားတဲ့ပုံကိုယ်တွေပါလေဆိုခုခေတ်လိုစနစ်တကျရုပ်လောင်းတွေကိုထားတဲ့နေရာတွေကမရှိကြတဲ့အခါမှာ ညချင်းပိတ်ဦးနဲ့ပိတ်နဲ့ထုတ်ပြီးတော့မြို့ပြင်ထုတ်ပစ်ထားတာရှိတယ်ထုတ်ပစ်လိုက်တာထုတ်ထားကြတာရှိတယ်တွေ့ဦးကြလိမ့်မယ်အိန္ဒိယနိုင်ငံမှာဘသူသေးသေးပိတ်နဲ့ပတ်ပြီးတော့အထုတ်ကြီးလို့ထုတ်ပြီးတော့ပြစ်ထားများနော်ထုတ်လို့ထုတ်ထားတယ်ခြေဆုံးကောင်းဆုံးအကုန်လုံးထုတ်ထားမှတ်မိသေးတယ်အိန္ဒိယဗာရဏသီမှာနေတော့ကမြို့ထဲသွား လမ်းပေါ်မှာကားတွေဒီစိုက်ကားတွေအဲ့ဒါတွေပြည့်နောက်စိုက်ကားပေါ်မှာပိတ်နဲ့ပတ်ထားတဲ့အထုပ်ရှည်ရှည်ကြီးကန့်လန့်ကြီးတင်ပြီးတော့လာတာတွေ့တော့ဒါကြီးကဘာကြီးပါလဲလို့ချိသူလာတဲ့အခါကျတော့ကိုယ်တိုက်တော့မလို့မတိုက်အောင်မလဲပေးကပ်ပြီးရှောင်ရတယ်နောက်ကျတော့အဲ့ဒါအလောင်းကြီးကိုတင်ပြီးတော့စိုက်ကားနဲ့နင်းသွားတာ မြစ်ကမ်းခြေမှာသွားပြီးတချို့တာနောက်တော့သိတော့အဲ့လိုပဲသူတို့စီမှာအတုပကိုတည်တည်ချာချာချနိုင်တယ်ဆိုတာပတ်စံရှိမှချတယ်မဟုတ်လို့ရှင်စိုက်ကားသမားခေါ်ပြီးတော့ဒါအိုးမြေကမ်းမေးပို့ခိုင်းလိုက်တာပဲမီးရှို့မီးရှို့ပြီးတော့ဂင်းကမြစ်ထဲချလိုက်တာဒါသူတို့စီမှာတင်းကြိုင်းဆိုတာမရှိဘူးအိန္ဒိယနိုင်ငံမှာဟိန္ဒူတွေကတင်းကြိုင်းမရှိဘူး မြစ်ကမ်းပါးလေးတွေသို့မဟုတ်အင်းလေးတွေအိုင်လေးတွေနားမှာမိတကြိုနေပြီဆိုရင်ဒါသူတို့စီကဒါဟိုမိတော့မြင်နေပြီမိဖို့မြင်လဲဆိုလို့ရှိရင်အဲ့ဒါလူလူတွေကောင်မိတချို့နေတယ်လို့ပဲမှတ်ပြီအဲ့လိုဒလေထုံးတာဆင်လာရှိတယ်အဲ့တော့မြို့ပြင်မှာအလောင်းတွေချထားတာမှောင်မဲမဲနဲ့သွားလိုက်တဲ့အခါမှာရုတ်တရက် သူကလင်းပြီထင်လို့သွားလိုက်တော့မလင်းသေးဘူးမှောင်သွားတဲ့အခါမှာသူကြောက်စိတ်ဝင်သွားတယ်ကြောက်စိတ်ဝင်သွားတော့ငါမှောင်လင်းနေပြီမှလို့ထလာတာမလင်းသေးပါလားလို့ဆိုပြီးနောက်ပြန်လှဲဖို့စဉ်းစားတဲ့အခါမှာသူ့ကိုအပေးတဲ့အတန်ကြားလိုက်တယ်ဆက်သွားပါဆက်သွားပါခြေတလန်းဟာအမြဲတမ်းတန်ဖိုးရှိပါတယ်ဆင်းကောင်းတရားမြင်းကောင်းတရား အမျိုးသမီးရတနာလေးဆင်ထားတဲ့အမျိုးသမီးတရားတဲ့တန်ဖိုးရှိပါတယ်ဆက်သက်သွားလိုက်ပါနဲ့ဆိုအပိစကားပြောတာကိုသူကြားလိုက်တာရှေ့ဆက်သွားတယ်နောက်ဒုတိယအကြိမ်လည်းအဲ့လိုဖြစ်တယ်အဲ့လိုနဲ့အဲ့ဒီခေတ်ကတော့တုတ်တန်နေရှိတယ်ပေါ့ပြီးတော့တုတ်တန်ကိုရောက်သွားတယ်မြတ်စွာဘုရားသတင်းသုံးတာအဲ့ဒီမှာရှိတယ်ဆိုတာသူအဲ့ဒီကိုဥတည်ပြီးတော့သွားတာမြတ်စွာဘုရားက မိုးတော့ချိန်လေးမှာထပြီးတော့ဈဉ္ညာလျှောက်တယ်အနာရဘိန်လာတဲ့အခါကျတော့ဈဉ္ညာကနေ ပြီးတော့တရင်သုံးတဲ့အဆောက်အဦလေးမှာထိုင်ရင်ကနေပြီးအနီးပါကြာလောက်တဲ့အနေထားရောက်လာတဲ့အခါကျတော့အေဟိတုဒ္ဒတတုဒ္ဒတဒီဘက်ကိုလာခဲ့လို့လှမ်းခေါ်လိုက် အဲ့ဒီမှာသူသိအောင်ဩတော်တယ်သူ့ရဲ့ငယ်နာမည်ခေါ်လိုက်တာကြားလိုက်တာသူတတ်တာဒီဘက်လာခဲ့ဒီဘက်လာခဲ့လို့ဆိုအလွန်အံ့ဩသွားပြီးတော့ဝမ်းမြောက်ဝမ်းသာဖရာသူခေါ်တယ်ဆိုပြီးတော့ငကောမှတွေးချင်နေတဲ့ပုဂ္ဂိုလ်ကသူ့နာမည်မှာသိနေတယ်ဆိုတော့သူသိဝမ်းသာမှာပေါ့နော်အဲ့ဖရာနာစိတ်ကရသော်ဖရာကသူ့တရားဓမ္မတွေခေါ်လိုက်တဲ့အခါမှာအဲ့ဒီချိန်မှာပဲသူပရမတော်သူရသော်ဖရာနဲ့တွေ့တွေ့ချင်း ရှင်ကျေးမှုကြီးရပေါ့လေရှင်ပြညာကချမ်းသာသာကြိတ်စရပါလားလို့ဆိုရသော်ဘုရားကတို့မှာရင်ထဲမှာအပူတွေမရှိဘူးကိလေသာအပူတွေမရှိလို့တို့ဟာအမြဲတမ်းချမ်းသာတယ်ကြိတ်စရတာအမြဲတမ်းချမ်းသာတယ်လို့ရသော်ဘုရားအဲ့လိုမိတ်ရှိတယ်အဲ့တော့တရားဟောလိုက်တဲ့အခါဘုရားတရားကို အလေးနဲ့နာယူမှတ်သားလိုက်တော့တရား အဆုံးမှသူတတ္တဝါဖြစ်သွားငါကလည်းတရားတရားကောင်းတဲ့ပုဂ္ဂိုလ်မြတ်စွာဘုရားရဲ့တရားကိုလည်းနားလဲရရောသူဟာထူးခြားတဲ့ဓမ္မစက္ခုလို့ဆိုရယ်ဓမ္မအတိဓမ္မအမြင်တစ်ခုကိုရရှိသွားတယ်တတ္တဝါဖြစ်သွားတယ်လို့ဆိုတတ္တဝါဖြစ်သွားတယ်ဆိုတာတခြားမဟုတ်ဘူးသူ့မှာမှားရင်းတဲ့အမြင်ဆိုတာမရှိတော့ဘူးတန်တရားဆိုတာမရှိတော့ဘူး အမြင်မှားခြင်းနဲ့တန်တရားကင်းခြင်းအဖြစ်ကိုရရှိသွားတယ်ဒိဋ္ဌိနဲ့ဝိသိကိစ္စကိုပယ်တယ်လို့ဒါကြောင့်မို့ပြောတာသောတပန်ဖြစ်တာအမှန်ကိုအမှန်တိုင်းမြင်သွားပြီးတော့ဖရာတရားတန်ခါနဲ့ပတ်သက်ပြီးတော့အစစ်မှန်တရားနဲ့ပတ်သက်ပြီးတန်တရားကင်းသွားတဲ့အနေအထားမျိုးရသွားတယ်လို့သူဆိုတယ်အဲ့တော့သူစိတ်ထဲမှာသိချင်တဲ့အာရပြီးဖရာကိုဥပဒကအဖြစ် ခံယူကြောင်းလျှောက်ထားပြီးအရှင်ဘုရားလက်ဖြင့်ကအတွက်အခုသူသွားတဲ့နေ့အတွက်ကတော့ရာဇကျုပ်တထေရအဆောဘုရားကိုပင်ထားတာနောက်တရက်အတွက်သူဆွန့်ကပ်ပြရစေဆိုဘုရားကိုပင်သွားနော်နောက်တရက်အတွက်သူပင်သွားတယ်အဲ့လိုနဲ့ပြန်ရောက်သွားတဲ့အခါကျတော့သူ့သတင်းကိုသူပြန်လာတဲ့အာကိုအကုန်လုံးကြားတယ် အနာရိဟာမြတ်စွာဘုရားကိုနောက်တည့်ဆွန့်ကပ်မယ်လို့တန်ဃာတွေနဲ့မြတ်စွာဘုရားကိုဆွန့်ကပ်ဖို့သူပင့်လာတယ်လို့သတင်းကြတော့သူကဧည့်သည်ပဲလေသူအိမ်ထဲမှာမဟုတ်တာအဲ့တော့မို့ဆိုခီးသွားလိုက်ရင်ဘုရားအမှုရှိတဲ့တန်ဃာတွေကိုဆွန့်ကပ်ရတယ်ဆိုတာကုန်ကြစိတ်တွေများစွာရှိတယ်အဲ့တော့ရာဇဂုတတိကပြောတယ် ဖះကိုပင့်လာတယ်ဆိုတာဟုတ်သလားနဲ့ဗျာကုန်ကြစိတ်တွေသူအလုံးတောင်းအောင်ယူမယ်သူလုပ်ပေးမယ်လို့ကမ်းလှမ်းရတယ်အဲ့တော့အနာတော်ရင်ကမလိုဘူးကျွန်တော်မှအပြည့်စုံရှိတယ်နောက်တစ်ခါဏိကုံးကတထေရလည်းသူနဲ့ခင်မင်းရင်းနေတဲ့ပုဂ္ဂိုလ်ကလည်းပဲဖះမှုရှိတဲ့တန်ခါးတွေနောက်တည့်ရဲ့အတွက်ပင့်တယ်လို့ကြားတယ်လိုအပ်တာရှိရင် तू ကုညီပါမယ်ဆိုပြီးတော့သူ့စီကနေတောင်းရတယ် မပေးဘူးသူ့မှာအကုန်ပြည့်စုံရှိတယ်ဒါလည်းမကဘူးဗေမိတာရမင်းကြီးကပါကမ်းလှမ်းတယ်သူရတ္တတထေဟာဧည့်သည်ဖြစ်နေတယ်ဧည့်သည်ကဒီလိုအကုန်ကြရများစွာ အလှတန်းကြီးလုပ်မယ်ဆိုတာသူ့မှာတာဝန်ကြီးနေလိမ့်မယ်အဲ့တော့သူကူညီပြရစေပေါ့ဆိုတော့ညင်းဆိုလိုက်တယ်အလုံးသူ့မှာပြည့်စုံပါတယ်ဆိုညင်းဆိုပြီး နောက်တည့်ရက်ဖျားမှုရှိတဲ့တန်ခါတွေကိုသူကဆုံးကတ်တယ်အဲ့ဒီတည်းကသူ့ရဲ့တရားတရားကငကိုတည်းကမှကောင်းတာကိုအဲ့လိုဆုံးကတ်ပြီးတဲ့အခါမှာမြတ်စွာဘုရားကသူလျှောက်တယ်အရှင်ဘုရားတဲ့တာဝတိမျိုးဘက်ကိုလည်းကြွပါအောင်ဖျောက်ပဲတာဝတိဘက်ကိုလည်းကြွပါအောင်တပည့်တော်တာဝတိမျိုးကတူတယ်ငဲ့ညာပြီးတော့ကြွပါလို့ဆို မြတ်စွာဘုရားကဘာမိန်လိုက်တုံးဆိုအေးတို့ဟာတိတ်ဆိတ်ငြိမ်သက်တဲ့နေရာကိုမှနှစ်သက်ပြန်လို့ရတယ်လို့ဆိုဒီစကားလေးတော့မိန်လိုက်တယ်နာရဝိန္ဒတိကချက်ချင်းသဘောပေါက်တယ်ရှင်ဘုရားတပည့်တော့နားလည်ပြီနားလည်ပါပြီရှင်ဘုရားတို့နေသိနေလိုက်တဲ့နေရာမျိုးတပည့်တော့ရွေးချယ်ပါမယ်ဆိုမြတ်စွာဘုရားကိုပင့်ပြီးတော့ ကုန်ရောင်းကုန်ဝယ်ကိစ္စတော့ပြီးအောင်လုပ်မယ်မထင်ပါဘူးသူ့ရောက်ဖတ်စာစကြိုတစ်ထေးအပ်ပြီးတော့သူပြန်တော့တာပဲတောက်လျှောက်ပြန်သွားပြီးလမ်းတစ်လျှောက်လုံး54ယူဇနာခရီးဝေးกว่าတဲ့လမ်းတစ်လျှောက်တယူဇနာတယူဇနာတိုင်းမှာဖះကြွလာလို့ရှင်နားနေဖို့ရအကြောင်းဆောင်နေအဲ့ဒီဒေသခံတွေကို तू ကအဲ့ဒီလမ်းကလည်း तू ကအမြဲတမ်းသွားတာဆိုတော့ မိတ်ဆွေတွေကလည်းပေါ်တယ်ခုနကအပေါင်းအသင်းမိတ်ဆွေတွေကလည်းပေါ်တယ်သူပြောလို့ရှိရင်လည်းအားလုံးကလှုပ်ကြတယ်ဒါကြောင့်မလို့ငွေတက်နိုင်တဲ့ပုဂ္ဂိုလ်တွေဖျားပွင့်နေပြီမြတ်စွာဘုရားကငါပင်းခဲ့တယ်တာဝတိကိုကြွလာလိုက်မယ်ဒီလမ်းကကြွလာမှဖြစ်လို့မင်းတို့ဒီနေရာမှာဖျားလာလို့ရှိရင်တဲဖို့ချောင်းလေးတွေချောင်းတွေဆောက်ချအစင်သင်လှုပ်ထားကြဘယ်နည်းပဲရဲ့ ဘယ်လောက်ကြာရင်မြတ်စွာဘုရားကြွလာလိမ့်မယ်ဆိုအကုန်လုံးတလန်းလုံးသူက54ယူဆနာဆို54ချောင်းဆောက်ခိုင်းသွားတာပဲပတ်စံမတတ်နိုင်တဲ့လူတွေကို तू ကငွေထုတ်ပေးသွားတာတတ်နိုင်တဲ့လူတွေ तू ကသူဆောက်ကြတယ်အဲ့ဒီလိုစီမံခန့်ခွဲပြီးတာဝတိမြို့ပြန်ရောက်သွားတယ်ရောက်ထာနဲ့တပြိုင်လို့ခါတိုင်းလို့အယောင်းဝယ်ကိစ္စတွေ तू မလုပ်အားတော့တာဝတိမြို့မှာနေရာလိုက်ရှာတယ် ဖះကြွလာရင်ဘယ်နေရာနေဖို့ကောင်းမလဲလိုက်ရှာသူရွေးချယ်တဲ့အင်္ဂါရက်တွေကဘာလို့ဆိုရင်မနီလုံးမဝေးလုံးဖြစ်ရမယ်မြို့နဲ့သွားရေးလိုက်လွယ်ကူရမယ်မြို့ထဲကအတမ်းမလန်နေတော့မကြရဘူးနေ့အခါမှလည်းလူရှုပ်ထွေးမှုမရှိဘူးညအခါမှလည်းတိတ်ဆိတ်ငြိမ်သက်တယ်လူတွေဟာရှုပ်ဝက်တဲ့အလုပ်ကိုလုပ်လို့ ဆိုရင်လုံခြုံစိတ်ချရတဲ့နေရာမျိုးဖြစ်တယ်ပေါ့အဲ့ဒီနေရာမျိုးကိုသူလိုက်ချိတာဇေတမင်းမင်းသားပိုင်တဲ့ဇေတဝနဇေတမင်းရဲ့ဥယျာဉ်ဇေတမင်းသားရဲ့ဥယျာဉ်မင်းသားပိုင်တဲ့ဥယျာဉ်ကြီးကတဝဋ္ဌိမြို့တောင်တကားတဲ့တဲ့ကနေတောင်တဲ့တဲ့ကိုထွက်သွားထွက်သွားပြီးတဲ့နောက်မှာတောင်တဲ့တဲ့သွားရကနေပြီးတော့အနောက်ဘက်ကိုချိုးပြီးတော့꿰လိုက်တာ ਨੇ စေတမင်းရဲ့ဥယျင်စေတမင်းသားရဲ့ဥယျင်ကြီးကတွေ့တာဆိုလိုတာကတာဝတိမြို့ရဲ့ဒီတောင်အနောက်ထောင်မှာရှိတယ်လို့ဆိုနိုင်တယ်ပေါ့နော်အဲ့ဒီဥယျင်ကြီးကတောကြီးနဲ့ဆက်တာအန္တဝနာဆိုတဲ့တောကြီးတောအုပ်ကြီးနဲ့ဆက်ဆက်ပြီးတော့နေတော့အဲ့ဒါမှတိတ်ဆိတ်ပြီးတောနဲ့တဲ့နေရာဖြစ်တယ်စေတမင်းသားရဲ့ဥယျင်ကိုသူသဘောကျတဲ့အခါကျတော့စေတမင်းသားမင်းသားစိတ်သွားပြီးတော့ ပြောတယ်ရှင်မင်းသားရဲ့ဥယျင်ကိုရှောင်းမလားပေါ့ပြီးတော့စေတမင်းသားကဘာပြောလိုက်တော့ဆိုအတေယောအာရမောအပိကောတိတန်ထရေနာဆိုစကားလေးပြောလိုက်တယ်သူကဘာပြောလိုက်တာတော့ဆိုမယောင်းပါဘူးဒင်းကအပြည့်ခေးမယ်ဆိုရင်လို့သူကတော့ပြောလိုက်တာ မပေးနိုင်တဲ့ဈေးပြောလိုက်တယ်လို့အဓိပ္ပာယ်ရတယ်ပေါ့နော်ခုခေတ်မယောင်းကျင်တဲ့လူကမပေးနိုင်တဲ့ဈေးပြောတာလေဝယ်ကျင်တဲ့လူကလည်းမပေးနိုင်တဲ့ဈေးကိုပေးပြီးဝယ်တတ်တယ်အဲ့ဒီအချိန်မှာ तू ပြောလိုက်တဲ့စကားကအပိကောတိတန်ထရေနာရွှေရင်းကားပြားတွေအစွန်ချင်းထိပြီးမြေပြင်မလတ်အောင်ခင်းပြီးတော့ဝယ်မယ်ဆိုရင်ဈေးနှုန်းကအဲ့ဒီပုံစံလောက်လိုက်တာနော် ဝယ်မယ်ဆိုရင်တော့ဒါပေမဲ့မရောနိုင်ပါဘူးလို့သူပြောတာသူစကားအဲ့ဒါလို့ပြောလိုက်တဲ့အခါအနာရဘိန်တတိကတခါတည်းချက်ချင်းအမိဖတ်နေအဲ့ဒါဆိုရင်ယူမယ်ရွှေရင်ကအပြစ်ခင်းပြီးတော့ဝယ်မယ်ဆိုတော့အဲ့ဒါဆိုကြိုက်ပြီးသူ့ဈေးကိုမစစ်တော့ဘူးယူမယ်ဆိုတော့စေတမင်းသားအာဟာသင့်တော့တာဟာယူလို့မရသေးဘူးရောင်းတာမဟုတ်ဘူးပေါ့ အမဟုတ်ဘူးမင်းသားပြောလိုက်ပြီဈေးပြောလိုက်ပြီရွှေရင်းကားပြားတွေအစွမ်းချင်းထိအောင်ခင်းပြီးတော့ဆိုရင်မင်းသားဒါဈေးဖြတ်တာပဲအဲ့စိတ်နဲ့ပေးကိုပေးရဆိုတော့ဒီရုံးဝယ်ကိစ္စဟာရုံးထီအောင်ရောက်သွားတယ်သူတို့ဈေးဖြတ်တာဟုတ်တယ်မဟုတ်ဘူးဆိုပြီးတော့ရုံးရောက်သွားတယ်ရုံးရောက်တဲ့အခါစေတမင်းသားဟာနာမည်ကြီးပုဂ္ဂိုလ်ပဲဖြစ်ပေမဲ့လို့တရားရုံးကဥပဒေတိုင်းလုပ်ပြီးတယ်နော် ဥပဒေတိုင်းလုပ်ပေးတယ်မင်းသားရဲ့မျက်နှာကိုမကြည့်ဘူးမင်းသားဒီလိုပြောလိုက်တာမှန်သလားမှန်တယ်အဲ့ဒါဆိုရင်မင်းသားဈေးဖြစ်တာဈေးဖြတ်လိုက်တာပဲတဲ့အဲ့ဒါဆိုရင်နာရဘိန်ကိုမဖြစ်မနေရောင်းရတော့မယ်တဲ့ဒီဈေးနဲ့ဆိုရင်ဒီဈေးပေးရင်ရောင်းပြီတော့ရုံကနေအဲ့လိုဖြတ်လိုက်ဖြတ်ပေးလိုက်တော့စေတမင်းသားဟာ မရောင်းချင်ပဲနဲ့သူ့ဥယျာဉ်ကိုရောင်းလိုက်ရတယ်လို့ဆိုတယ်နော် ဒါတို့ဤတထည့်ကလည်းမတွန့်မတူအပြုံးမပြစ်သူ့ဗဏ္ဍရိုက်တွေကရွှေရင်းငါးပြားတွေအကုန်ထုတ်ထုတ်ပြီးတော့ခင်းလိုက်တာတစ်ပင်နေပါတွေတွေ့ရင်အဲ့ဒီတစ်ပင်ကိုကျိုးနဲ့ဝိုင်းဝိုင်းပြီးတော့အဲ့ဒီပမာဏတနေရာမှာခင်းမြေပြင်ကိုဒင်းကားတွေခင်းပြီးတော့ဝယ်တာဘလောက်ဆိုတာမသိနော်အဲ့လိုဝယ်လိုက်တာကွာ အဲ့တော့ပထမတိဗန္နရဲကနေ ထုတ်ပြီးတော့ဝဲလိုက်တာတဏီယာလေးမှာ လိုသွားတယ်လိုတဲ့အခါမှာသူ့လူတွေကိုသွားပြီးတော့နောက်ကိုတော့တစ်ခုဖွင့်ပြီးတော့တင်ကားတွေရွှေတင်ကားတွေထုတ်ခိုင်းတယ်သူပြောတဲ့ဈေးအတိုင်းအကုန်လုံးခင်းတယ်ဒီလောက်ပစ္စည်းဥစ္စာတွေကိုတွန်ပြီးတော့ဆက်ရှိခရီးတယ် တင်ကားရ18ခရီးအဲ့လိုတွန်ပြီးတော့ဝယ်တာအလုံး54ခရီးကုန်သွားတွန်ပြီးတော့ဝယ်တာတောင်သူဟာဒီလောက်ငွေကြေးတွေကိုအသုံးချပြီးတော့ဟိုကုံကုံကြစိတ်ဒီလောက်များတာကိုသူအပြုံးမပြက်နောက်ထပ်ထပ်ပြီးထုံထုံနဲ့ဆိုပြီးတော့ဝယ်တာကို စေတမင်းသားကကြည့်တယ်။အော်အနှမျောမရှိဘူး။သူကထူးခြားတဲ့ ဟိုရွယ်ချက်ရှိတယ်လို့သူဟာတကယ်ကိုထူးခြားလို့ဒီလုပ်ကိုအတက်တရောလုပ်တာပဲလို့သူကအကဲခတ်ပြီးတဲ့အခါကျတော့တတိဒီမြေွက်ကလေးတော့ခြံထားလိုက်ပါတော့သူ့လှူပါမယ်နော်သူပြောတဲ့သေးတယ်အဲ့ဒါဇေဒမင်းသားကအဲ့ဒီနေရာမှာသူကစေရွန်ကျောင်းတိုက်ကြီးရဲ့မုတ်ဦးဆောက်လိုက်တယ်သူသူလှူတာအဲ့ဒီဟာနောက်တစ်ခါတစ်ပင်တွေကိုလည်းသူလှူလိုက်တယ် တစ်ပင်ငကောကတစ်ပင်တွေမပါဘူးမြေကြီးတင်ကိုအဲ့တော့တစ်ပင်တွေကလည်းစေတမင်းသားရဲ့ဥကုသိုလ်ပဲအဲ့မုံဥနာကကြံတဲ့မြေကွက်ကလေးရလည်းပဲသူကလှူတာလာရဘိန်တတိယအခွင့်ပေးလိုက်တယ်လှူခွင့်ပေးလိုက်တယ်ဩစေတမင်းသားဆိုတာတာဝတိမှာလူသိထင်ရှားတဲ့ပစ္စည်းဥစ္စာကြွယ်ဝချမ်းသာတဲ့မင်းသားပဲသူဖရာတရားတန်ခါကြီးညိုတဲ့ဆိုရင်အကျိုးရှိတယ်ဆိုပြီး သူ့ကိုခွင့်ပေးလိုက်တယ်အဲ့ဒါနဲ့စေရွန်းကြောင်းကြီးဖြစ်ပေါ်လာတဲ့ဆိုပါစို့နော်စေရမင်းသားရဲ့ကောင်းမှုအနာရောဟိတထေရဲ့ကောင်းမှုနှစ်ဦးပေါင်းဆက်လိုက်တဲ့အခါမှာမင်္ဂလာတုတ်တဲ့မှာဧကသမယံဝေရတိတာဝတိယံဝေရတိစေတဝနေအနာထပိဋိကတအာရမေလို့နာမည်နှစ်ခုဖြစ်သွားတယ်နော်စေတဝနာလို့လည်းခေါ်တယ် အနာထပိဋိကတအာရမေအနာရိသတိရဲ့ကြောင်းတိုက်ဆိုတာလည်းပါတယ်အဲ့တော့စေတမင်းသားရဲ့ကုသိုလ်ဖြစ်လို့မူလနာမည်လည်းတုံးတာဝယ်ယူပြီးတော့လှူဒန်းလို့ကြောင်းဆောက်လို့အနာရိသတိရဲ့နာမည်လည်းပါတယ်အဲ့တော့ကုသိုလ်ရှင်နှစ်ဦးလို့ပြောအောင်စေတဝနေနာထပိဋိကတအာရမေစေတမင်းသားရဲ့ဥယျင်အနာရိသတိရဲ့ကြောင်းတိုက်အဲ့ဒီလို သာသနာတော်မှာထင်ရှားတဲ့အကြောင်းအဆောက်အဦကြီးတစ်ခုဖြစ်လာအဲ့ဒါလိုရရရောရောနာရဝိသတိကြီးကမြေဝဲတာတွေမဲ့၁၈ကလေးနောက်တစ်ခါကျောင်းအဆောက်အဦတွေဆောက်လိုက်တယ်စုံနေအောင်ဆောက်ထားတယ်လိုလိုလေသေးမရှိအောင်အကုန်ဆောက်ထားအဲ့ဒါ၁၈ကလေးရသော်ဗျာကြွလာတဲ့အခါမှာ ခန္ဓာချစ်ကျစွာနဲ့ကြောင်းရည်သက်ချဝဲလောက်တာ၁၈ကလေးအဲ့ဒီလောက်တန်ဖိုးများပြားတဲ့ပစ္စည်းဥစ္စာတွေကိုလှူဒန်းပြီးတော့ဆောက်လုပ်လို့မတ္တမထင်ရှားတာခဏထီအောင်အနာရဘိဆိုတဲ့နာမည်ထင်ရှားနေတာပေါ့နော်မတန်တင်ချင်းခံရတာပေါ့အဲ့လိုနဲ့ចောင်းနေဆောက်ပြီးတော့လှူလိုက်တာ မြတ်စွာဘုရားအဲ့ဒီနာရဝိရဲ့အကြောင်းကိုဝါရော20ရဲ့နောက်ပိုင်းမှာဆိုလို့ရှိရင်စေရွန်အကြောင်းနဲ့ပုပ္ဖယုံအကြောင်းကိုတလှည့်စီသတင်းသုံးပြီးတော့နှစ်ပေါင်းအစိတ်လောက်သတင်းသုံးခဲ့တယ်။ဘာဖြစ်လို့လဲဆိုငွေကြီးတနမြောင်များစွာအကုန်ကြခံပြီးတော့ဆောင်းလို့လှူဒါန်းတာဖြစ်တယ်။တနည်းအားဖြင့်ပြောမယ်ဆိုရင်မြတ်စွာဘုရားကဟိဝန္တာတောင်ခြေကတိဘောနိုင်ငံသားပေါ့နော်။ကနေ့ခေတ်တိဘောနိုင်ငံတက်ကတိုင်းကတက်ကတိုင်းသားဟုတ် ဇာတိဒေသနဲ့လည်းနှီးတယ်လို့ပြောရမှာတာဝတိကဇာတိဒေသနဲ့နှီးတယ်ရာဇဂိုတို့ဒီမကရတိုင်းတို့ဆိုတော့ဝေးလံတဲ့ဒေသတောရိပ်တောင်ဆောင်နဲ့ဟိမွန်တာတောင်ချေမှာအင်းမြတဲ့အရဒေသဖြစ်တဲ့တာဝတိတို့အဲဒီမှာမြတ်စွာဘုရားကြာရှိစွာသတင်းသုံးတာဒါတွေကြောင့်လားလို့ဆိုတော့ဒီလိုတော့မဟုတ်အနာရဝိနုဟာ ရဲရဲရောရောသာသနာတော်ကိုအခုလိုစွန့်ကြဲပိတ်ကတဲ့ပုဂ္ဂိုလ်ဖြစ်လို့အဲ့ဒီမှာမြတ်စွာဘုရားတရင်သုံးတာဖြစ်တယ်အဲ့တော့နာရမိန်တထေးရဲ့ဇလန်ကတော့ပိဋကတ်ထဲမှာသူ့နာမည်ဟာဟိုနေရာဒီနေရာပြည့်နေအောင်ပါတယ်သူ့ဘဝဇာတ်ကြောင်းလေးကိုကြည့်မယ်ဆိုရင် သူဟာငယ်မီကသူတတ်တာအလှူဒန်းဝါသနာပါလို့အနာထပိဏိကဆိုတဲ့နာမည်ရတယ်ရာဇဂျုတထေးရဲ့နှမဖြစ်တဲ့ပုံညဒီပုံညလက္ခဏာဒေဝီနဲ့အိမ်အောင်ပြုတယ်သမီး၃ယောက်သား၂ယောက်ထွန်းကားတယ်အနာရဝိတထေးရဲ့အချီးဆုံးသမီးကမဟာသူပ္ပတ္တာလို့ခေါ်တယ် သမီးတွေကအားလုံးလိမ်မာကြတယ်နာရီတတိကြီးကအလှတန်းလွန်ဝပါဝါသနာပါသည့်အတွက်ကြောင့်ဝေယဝိဆာတွေအားလုံးသမီးတွေအတောင်းယူပြီးတော့ဆောင်ရွက်ကြတယ်မဟာသုဘတာအိမ်အောင်ကြသွားတဲ့အခါကျတော့သမီးလက်ဆုလသုဘတာကတောင်းဝန်ယူပြီးတော့တခါလောက်တယ်တခါသမီးအလက်ဆုလသုဘတာအိမ်အောင်ကြသွားတဲ့အခါကျတော့အငယ်ဆုံးသမီးလေးသူမနာဒေဝီတဲ့သူ့အဖိုးရဲ့နာမည်ကိုယူထားတာသူ့အဖိုးကသူမနာ တထေအဖိုးရဲ့နာမည်နဲ့သုဝနာဒေဝီဆိုတဲ့ဒီကလေးမလေးကတော့အိမ်တော်မပြုတ်မီငယ်ရွယ်တဲ့အချိန်မှာပဲကွယ်လွန်နေဆက်ရောက်သွားတယ်ဒါပေမဲ့လို့သူကဓမ္မအတိနဲ့ပတ်သက်လာပြီးတရားဥရတဲ့အခါမှာသူကတဂရကံထီအောင်ဖြစ်သွားတယ်သူ့အဖေနဲ့သူ့အမတွေကတတ္တဗံမဖြစ်တယ် သူကတကယ်ကံထီအောင်ရောက်သွားတယ်ရှောင်းတခင်ဖြစ်လာတဲ့ယောဂဝေဒနာနဲ့တရက်မှာသူကြီးကျယ်နေမကောင်းဖြစ်တော့အနာရောဂီတတိကြီးကလည်းအိမ်ကရတယ်မရှိဘူးဟိုလူကဖိတ်ဒီလူကဖိတ်နဲ့လူမှုရေးတွေများတယ်ပေါ့နော်ဘာလို့ဆိုလူဒီများတဲ့ပုံကိုယ်လေးသူလာမဂုံရှိတယ်လို့ထင်ကြတော့အလှူဒန်းပွဲမှန်သမျှအနာရောဂီကိုဖိတ်ကြတယ်သူကလည်းသွားတယ်ကုညီတယ်ပေးတယ် အိမ်ကိုအိမ်ကအလူတန်းတွေကိုသမီးလေးနဲ့ပြစ်ထားအဲတော့သမီးလေးရဲ့နေမကောင်းဖြစ်တဲ့အခါကျတော့သူ့ဖေကိုတွေးချင်တာခေါ်အပြေးလွှာပြန်လာပြီးတော့သမီးဘယ်နဲ့နေသေးတော့နေကောင်းလားဆိုတက်တာရလားလို့ဆိုတက်တာပါတယ်မောင်မောင်လေးလို့ခေါ်လိုက်တယ်တက်တာပါတယ်မောင်လေးလို့ဆိုနာရင်တတိယ ဟဲ့ငါသမီးကငါမောင်လေးသူရောင်ရမ်းပြီးပြောတာထင်ပါရဲ့သမီးရောင်ရမ်းတာလားဆိုမရောင်ရမ်းပါဘူးတမင်ခေါ်တာပါဆိုပြီးတော့အဲ့လိုစကားပြောရင်းကနေပြီးသူမျက်စိရောက်မှာပဲဆုံးသွားတယ်ဒီကလေးကအဲ့ဒါနဲ့သူယူကြုံမရစဉ်းစားကြည့်ပေါ့နော်သူစိတ်ထဲမှာသူသမီးလေးဟာသူ့ကိုရောင်ရမ်းပြီးတော့မောင်လေးခေါ်သွားတယ်ဆိုပြီးတော့ သူသမီးတော့ဘွာကူကောင်းမှာမဟုတ်ဘူးလို့ထင်ကောင်းထင်နေတယ်အဲ့ဒါနဲ့စိတ်ချင်းရဲပြီးမြတ်စွာဘုရားစီသွားလျှောက်တဲ့အခါကျတော့မြတ်စွာဘုရားရှင်းပြတယ်အေးသူဝနာဒေဝီကတဂရကံအဆင့်ရောက်နေပြီတထေးကြီးကသောတပန်ဆိုတော့ဓမ္မအဆင့်အပြင်သူကချီးနေတယ်ပေါ့အမဖြစ်နေတယ်ပေါ့ဒါကြောင့်မလို့သူကမောင်လေးလို့ခေါ်တာပါ အမှန်ကတော့သင်္ကန်းစာပေးသွားတာပေါ့နော် သူကတရားအသိမှသူကပို့ပြီးတော့ချီးပါတယ်အသက်အရွယ်ငယ်ပေမဲ့လို့တရားအသိမှသူကမြင့်တယ်ဆိုတာကိုသူ့အဖေကိုတစ်ဖက်လက်နဲ့ထုတ် ပြောသွားတာပေါ့နော်သူတကယ်ကံဖြစ်နေပြီဆိုတာမပြောဘဲနဲ့သူ့အဖေဝမ်းသာရအောင်တစ်ဖက်လက်နဲ့ပြောသွားတာအဲ့ဒီကြတော့မှဝမ်းမြောက်ဝမ်းသာဖြစ်ပြီးတော့သူဟာကျင့်နာအာရတော့သမီးသုံးယောက်ရဲ့နာမည်ကိုအဲ့လိုဖော်ပြထားတာတွေ့တယ် သမီး၃ယောက်ကလည်းလိမ်မာကြတယ်နောက်တစ်ခါသားကိုဖော်ပြထားတာတော့သားက၂ယောက်ဘသူကကြီးတယ်ဘသူကငယ်တယ်ဆိုတာတော့မသိဘူးဒီတယောက်ကကာလတဲ့တယောက်ကတတ္ထလို့ခေါ်တယ်သာသမီ၂ယောက်ရှိတယ်အဲ့ဒီမှာတတ္ထဆိုတဲ့ကလေးကတော့နာမည်နဲ့လိုက်တယ်ငယ်ငယ်လေးတွေကသူကသရတရားကောင်းပြီး အရွယ်ရောက်လာတဲ့အခါမှာသူ့ရဲ့ဘာတွေးလို့ခေါ်တာပေါ့နော်အနာရဝိသတိရဲ့ညီအရင်ကသူခုတိအဲ့ဒီသူခုတိကစေရွန်เจ้าရည်သက်ချပွဲမှာအနာရဝိသတိညီကသင်္ကန်းဝတ်သွားတာရဟန်းဖြစ်သွားတယ်ရဟန်းဖြစ်တာမှဣတရေဘွယ်သူနှစ်ခုနဲ့ထင်ရှားတဲ့သူခုတိမထေဆိုတာဖြစ်တယ်ဒါအနာရဝိသတိရဲ့ညီအရင်ပဲ အဲ့ဒီသူဗုဒ္ဓိစီမှာသူဗုဒ္ဓိမထေစီမှာနာရမိန်တထေရဲ့သားတစ်ယောက်ဖြစ်တဲ့တတ္တကသင်္ကန်းဝတ်အဲ့ဒါနဲ့ပတ်သက်တဲ့တတ္တသုတ်ဆိုတာရှိတယ်ပေါ့အင်္ဂုတ္တထဲမှာဒါနာရမိန်တထေရဲ့သားတတ္တရဲ့အကြောင်းကိုရေးထားတဲ့သုတ်လေးတတ္တလို့ဆိုတဲ့အတိုင်းတရားတရားရှိတယ်ဆိုတဲ့အကြောင်းမြတ်စွာဘုရားမှာလျှောက်လျှောက်တဲ့အကြောင်းလေးပါတယ်သားတစ်ယောက်ကတော့ကာလလို့ခေါ်တယ် ကာလကလငယ်နဲ့ရေးလို့ရှိရင်အချိန်လို့ပြောလို့ရလာကြီးနဲ့ရေးရင်တော့အမဲအလက်ပေါ့နော်ကာလရေးတဲ့အခါမှာလာကြီးနဲ့ဆိုရင်မဲတယ်လက်တယ်ဆိုတဲ့အဓိပ္ပာယ်ဒီမှာတော့လငယ်နဲ့ပဲရေးတယ်ကာလဆိုတော့အဲ့တော့အဓိပ္ပာယ်တော့အချိန်ခါဆိုတဲ့အဓိပ္ပာယ်ရအဲ့ဒီကာလကြတော့မိဘတွေကကောင်းသလောက်တရားတရားအားနေတယ်အဲ့ဒီကလေးက အိမ်ကိုတန်ခါးတွေဆွမ်းကကြွဆွမ်းစားကြွလာလို့ရှင်လေရှောင်းတိတ်သွားတယ်ဝေယဝိဆလည်းမလုပ်ချင်ဘူးအဲ့ခေတ်ကလည်းရှိတာနော်အကြောင်းပြပြီးရှောင်ထွက်သွားတယ်အဲ့တော့နာရိုအိတတိယသူ့သားလေးဒီလို နေလို့ရှိရင်သိရင်တော့ဘဝကူကောင်းမှာမဟုတ်ဘူးဆိုပြီးဒီသားလေးလိမ္မာအောင်သူဘယ်လိုလုပ်အောင်မလဲလို့စဉ်းစားတော့ လောကမှာပတ်စံမလို့ခြင်းတဲ့လူဆိုတာမရှိဘူးဝေကြီးတဏနဲ့သူကောင်းရဘုံရောက်အောင်ငါသွေးဆောင်ဖြာရောက်မှာပဲကဲငါသားမင်းဒီနေ့ကြောင်းသွားဥပုသ်ဆောင်လိုက် ပတ်စံတရားပေးမယ်ဝေတရားပေးမယ်ဆိုပြီးလွတ်သွားတယ်ပတ်စံပတ်စံလို့ခြင်းတော့သွားတယ်နော်သွားပြီးဥပုသ်ဆောင်တနေရာကြောင်ပိတ်အိပ်ပြီးပြန်လာတယ် အိမ်ရောက်တဲ့အခါပတ်စံတောင်းနောက်ရက်လည်းပဲအဲ့လိုပဲပတ်စံပေးမှသွားတယ်နောက်ကြတော့သူ့အလိုလျောက်ကောင်းမလာတဲ့အခါကြတော့ဝိจิตနာထတ်တိုးပြီးတော့ငါသားတည်တဲ့ခါဘုရားစီကတရားတော်မှတ်မိအောင်နာခဲ့လို့အဲ့ကြရင်မင်းကပတ်စံပေးမယ်ဆိုအဲ့လိုလွတ်လိုက်တဲ့အခါကျတော့ဘာတရားဟောတယ်ဆိုတာအိမ်ကိုပြန်ပြောပြအောင်မှာဆိုတော့သူဒီခါတည်းရတော့တရားတော်နာရတယ် နာပြီးတရားဟောသမျှကိုသူမှတ်မိဖို့ကြိုးစားတယ်ကြိုးစားရင်ကြိုးစားရင်အာယုံစိုက်နိုင်ရနေပြီးတော့သူဟာအသိဉာဏ်ရှိတဲ့ပုဂ္ဂိုလ်ဖြစ်တော့သူလည်းသောတာပန်ဖြစ်သွားတယ်နော်တရားသိသွားတယ်သိသွားတဲ့အခါကျတော့သူဟာပိုက်ဆံငွေကြေးတနာအတွက်ဥပုသ်ဆောင်တယ်ဆိုတာလူသိမှကြောက်တယ်စိုးတယ်အဲ့ကြတော့ရှက်တယ်ပေါ့နော်သူကအဲ့ကြတော့မှရှက်တတ်လား အရင်တော့ပတ်စံပေးလို့ तू သွားတာပဲတော့ပတ်စံပေးလို့သွားတယ်လို့ဖះသိတော့မှ तू ကယဟန်နေသိတော့မှ तू ရှစ်တယ်အဲ့ဒီကြတော့အိမ်ကို तू တယောက်တည်းပြန်မသွားဘူးယဟန်တန်ဃာတွေနဲ့တူတူဆွမ်းသာကြွတဲ့တန်ဃာတွေနဲ့တာလိုက်သွားတယ်အိမ်တွေရရလိုက်သွားပြီးတော့ဒါတို့ရင်တတိကြီးကလည်းအကဲချက်ကြည့်တယ်ဒီနေ့ဒီကောင်စောသောမလာဘူး ရဟန်းတွေနဲ့တူတူလာတယ်ထူတော့ထူခြားတယ်ဆိုသူကကြိတ်ပြီးတော့ဆုတောင်းတယ်တန်ဃာတွေရှေ့ငါပတ်စံမပေးပါသေးနဲ့လို့ဆုတောင်းလာရဝိတတိကလည်းဒီကောင်ပတ်စံမရရင်လောက်တာမဟုတ်ဘူးဆိုပတ်စံတော့ကိုသိချာယူထားပြီးတော့ပတ်စံပေးတန်ဃာတွေရှေ့ကိုတမင်ပတ်စံပေးတော့ဟိုကအဲ့ကြတော့ခေါင်းရမ်းနေမယူဘူးနော်ပတ်စံမလို့ကျင်တော့အဲ့ကြ အဲ့တော့သူ့အဖို့ကတရားတို့တရားမြတ်ရသွားတော့ငွေကြေးပေါ်မှာမမောမှုမရှိတော့ဘူးဆိုတာမြတ်စွာဘုရားကဒီသောတပတိဘက်သောတပတိဖိုးလို့ဆိုရယ်ဒီတရားတို့တရားမြတ်ကသူ့အတွက်စัจ java ရိမင်းဖြစ်ရတာလေပူတမိုးရှိတယ်။လက်ပြရောရတာလေပူတမိုးရှိတယ်။ဒါကြောင့်မလို့ဒီငွေလောက်တော့သူကပဲမဲ့တော့မလို့တရားအတိသိသွားတဲ့အခါမှာဒါတွေကိုမမဲ့မောတော့ဘူးဆိုတာမြတ်စွာဘုရားဟောတယ် အဲ့ဒါသူ့သားတဦးကဘာသာတရားနဲ့ကင်းကွာလို့တာရဝိသတိရက်တိလို့ဆုံးပါတယ်နာရဝိသတိကဘာသာတရားကိုသူကိုယ်တိုင်နဲ့ကန့်ဆိုင်တာမဟုတ်ဘူးသူ့အိမ်ကမိသားစုတူတွေအကုန်လုံးဥပုပ်လေးဆိုရင်ဥပုပ်ဆောင်ကြရတယ်ကလေးပေါက်ဆလေးတွေတောင်းမှပဲမနေ့ပိုင်းမှာဝါအောင်ကျွေးပြီးတော့နေ့တဲ့ပိုင်းကျတော့စတုပ္ပလူလေးပါလေးလှုပ်ထားကလေးတွေ စာလို့ရှိရင်စတုဝိတုလေးခွန်ပြီးတော့ဥပုဆောင်ခိုင်းတာအလုံးသူ့ငါလူတွေအကုန်ဥပုဆောင်ခိုင်းဥပုနေ့တိုင်းအဲ့တိုင်းပဲပြီးတော့တရားစာတွေကြည့်ရတယ်အဲ့ဒါမဲ့စာထဲမှာဖော်ပြထားတော့ဘာတရားကြည့်ရတာတော့ဆိုဆံဝင်မှွေးခြင်းခြေသက်လက်သက်သွားအေးအသားအကျော်အယိုးချင်းစီအညွတ်ဆိုတဲ့ခန္ဓာကိုယ်မှာရှိတဲ့32ခုဋ္ဌတာရွတ်ပွားဖို့အတွက်အဲ့ဒါကြည့်သူ့ငါကလေးတွေအကုန်ရတယ် ဒါလည်းအတူယူစရာကောင်းတယ်နော်ကိုယ်ခန္ဓာကိုယ်မှာရှိတဲ့အရာဝတ္ထုတွေဟာတခုမှနှစ်သက်ပြန်လို့စရာမကောင်းတဲ့အကြောင်းကိုယ်ကိုတတ်မဲ့ခြင်းဆိုတဲ့တဏှာရာဂတွေပယ်ခွာဖို့အတွက်32ခုဋ္ဌတာကာကရတတိကမ္မထံကိုလေ့လာတဲ့သဘောနဲ့ဆံမြင်မွေးခြင်းခြေသက်လက်သက်သွားရည် ငယ်ငယ်တုန်းကဘုန်းကြီးတို့လည်းဆိုရတယ်စံပင်သည်ခွေးနဲ့မွေးနဲ့တူသည်ဖြစ်၍ဆက်ဆုပ်ရွံရှာပွဲကောင်းကောင်းလေစွာတကားအာရှလူတွေရဲ့စံပင်ကတော့အ내ဆိုတော့ခွေးနဲ့မွေးနဲ့တူတယ်ဟိုနောက်ကနေချောင်းချောင်းလူသမားတွေကြတော့ဘယ်လိုပြောမလဲတော့မသိဘူးအာရှကစပင်တွေကတော့အ내တွေဆိုတော့စံပင်သည်ခွေးနဲ့မွေးနဲ့တူသည်ဖြစ်၍ဆက်ဆုပ်ရွံရှာပွဲကောင်းပါတယ်ရွှေရောင်သပင်တို့ငွေရောင်သပင်တို့ကြတော့တမျိုးပြောလိုက်မယ်ထင်တယ်နော် သို့တော်ဆပင်ဟာခေါင်းပေါ်မှာနေတော့နှစ်သက်เสียလို့လို့ထင်ကြတယ်ထမင်းနဲ့ဟင်းထဲမှာဆပင်မြည်လေးပါလာလို့ရှိရင်ညွန်ကြတယ်လေအဲ့ကြတော့ခေါင်းပေါ်မှာရှိနေတော့ယုံအဲ့နေရာပြောင်းသွားလို့ရှိရင်ဒါတွေကယွန်စရာတွေကြီးပဲဖြစ်တယ်အဲ့ဒါကို တရားသဘောအနေနဲ့ချိန်ခိုင်းတာပါပဲတွေ့တမှုတွေရောပါအောင် လုပ်တဲ့နည်းပေါ့အဲ့တော့အဖြစ်အပျက်ကလေးတစ်ခုရှိတယ် သူ့အိမ်မှာခါစားနဲ့လာပြီးတော့လှုပ်တဲ့လူတွေလကမဟုတ်ဘူးနေစားပေါ့ခုခေတ်လို့ဆိုရင် နေစားခိုက်တယ်ပေါ့အဲလူတယောက်ကလက်ထွန်စရာကိစ္စရှိလို့သူကနာရဝိန္ဒတိရဲ့လက်ကို နေစားလာထွန်တယ်အလောက်ကင်မရှိလို့နာရဝိန္ဒတိကခံလိုက်တယ်သို့သောသူကလူသစ်ဆိုတော့အိမ်ရဲ့ထုံထမ်းစင်လားမသိဘူးဥပုံနေနေပြင်ကဥပုံနေဆိုတာလဲသူ့ကိုမပြောလိုက်ကြအောင် မပြောလိုက်တော့အဲ့ဒီဥပုံနေ့မှာသူကစောစောစီစီနွားတွေထွန်နေယူပြီးတော့လဲသွားထွန်သူ့ကိုဘယ်သူမှမပြောလိုက်တဲ့အခါကျတော့အဲ့ဒီနေ့ကမနေ့ပိုင်းနေထမင်းဟင်းချက်တယ်ညနေမှမချက်တော့အလုံးဟာဘိုးဆောင်ကြသူပြန်လာတဲ့အခါကျတော့လူတွေအကုန်တိတ်ဆိတ်ပြီးတော့သူ့အတွက်တော့ထမင်းလေးချက်ပေးထားတယ်အတူဘယ်သူမှမပြောတော့ သူတယောက်တည်းဥပုပ်မရကျန်တဲ့လူတွေကဥပုပ်ရတာအဲ့တော့ तू ကရှက်တာပေါ့နော်ကျန်တဲ့လူတွေဥပုပ်ရရတဲ့နဲ့ तू မရဘူးဆို तू ရှက်တယ်ရှက်တော့ခုချိန်ဥပုပ်ဆောင်လို့ရအောင်မလားပေါ့အဲ့ဒါဆိုရင်တထေးကြီးသွားမေးကြည့်ပေါ့ဆိုပြီးဒါတွေတထေးကိုမေးတဲ့အခါကျတော့အေးခုချိန်မှာဥပုပ်ဆောင်ရင်တော့မင်းလက်ချက်ဝဲဥပုပ်တော့ရတာပေါ့ကွာလို့ပြောတာဒါဆိုရင် तू ဥပုပ်ဆောင်မယ် သူထမင်းမစားတော့ဘူးအဲ့ဒီအချိန်မှာနေ့လေလှုပ်ပင်မအောင်လှုပ်ထားပြီးတော့ညနေစာလုံးဝမစားတော့ဘူးနဲ့စိတ်ကထက်ထက်တန်တန်နဲ့သူဝိုးဆောင်လိုက်တယ်နေ့ကလည်းပင်ပင်ပန်းပန်းလှုပ်ထားတယ်အစာအာဟာရလည်းမရှိဘူးညကြတော့လေးနာထပြီးလေးနာထတော့မခံမရနိုင် ဖြစ်လာတဲ့အခါမှာနာရဝိန်တတိကစတုပရုတို့ဘာတို့သူ့ကိုကြွေးတယ် ကျွေးတော့တထေးမင်းကြီးရောဒါစားသလားဆိုငါတို့ကတော့ဘာမှမရှိယောဂမရှိတော့မစားဘူးမင်းတော့ယောဂရှိရင်တော့စားလို့ရတယ်လို့ဆိုတထေးမင်းကြီးတို့တောင်မှဥပုပ်တရက်လုံးဆောင်တာကျွန်တော်ကတဝက်တင်ဆောင်တာဒါစားလို့ရှိရင်ကျွန်တော်ဥပုပ်ကတတ်မိုးရော့သွားလိမ့်မယ်မစားဘူးဆိုပြီးတော့ပေးနေတယ်အဲ့ဒီအနေပြီးကံမကောင်းအကြောင်းမလှချတော့ဒုက္ခမရမနဲ့လင်အားကြီးချိန်လောက်မှာ သိဆုံးသွားတယ်အဲ့လိုသိဆုံးသွားတဲ့အခါကျတော့ဘာဖြစ်တယ်ဆိုရှုကစိုးနဲ့သွားဖြစ်တယ်တော့သူလှုပ်တဲ့ကုသိုလ်ကောင်းမှုလေးထက်ဝက်လေးဦးဆောင်လိုက်တာရှုကစိုးနဲ့သွားဖြစ်တယ်သူ့အကြောင်းဘယ်လိုပေါ်လာတော့ဆိုရင်ကောသမီပြက်ကောသမီပြည်ဘက်ကိုဟိမွန်တာရသေတွေကဆင်းဆင်းလာတဲ့တခါတော့ရသေ900ဟာဟိမွန်တာတောင်တန်းကဆင်းလာပြီးတော့အဲ့ဒီညောင်မင်းကြီးအောင် အနာရဝိသတိရဲ့အလုတ်သမားရုပ်ကစိုးဖြစ်နေတဲ့ညောင်မကြီးအောက်မှာဝင်နာကြတယ်။နာတော့မောမောပန်းပန်းနဲ့ပေါ့လေ။ရှည်ကလည်းတောင်းဆရာမရှိဘူး။ရှည်လည်းစားတယ်။တစ်ပင်ကြီးကိုကြည့်ပြီးတော့ဒီတစ်ပင်ကြီးကလည်းအရေးအော်သာကောင်းလိုက်တာတကိုးကြီးတဲ့နတ်တော့ရှိမှာပဲ။ငါတို့ရေလေးတစ်ခွက်တောင်းရင် ကောင်းမှာပဲလို့ဆို။အဲတစ်ပင်ကနေပြီးတော့သူတို့ရေတွေလာပြီးတော့ပေးတယ်။တောက်ရေတွေရတယ် ရှုပ်သွန်းတတ်ကြည့်ရရှည်ရပြီဟာဟန်ကြတယ်ရေတော့ရပြီဆုံးမြတ်ကရင်တော့ပိုကောင်းမှာပဲလို့ဆိုတဲ့အခါမှာသူဆုံးနေကတ်တယ်အဲ့ဒါရှုပ်သွန်းတာကဆုံးကတ်တယ်အဲ့တော့လိုချင်တာပြောလိုက်တာနဲ့ပဲချက်ချင်းလုပ်ပေးနိုင်တော့ရသေးတွေကအံ့ဩတာပေါ့လေတခါကြီးဘာကုသိုလ်များလုပ်ခဲ့တာတော့ဆိုတော့သူကရှက်တယ်မပြောဘူးမပြောချင်ဘူး ရှင်ပြားတို့မသိချင်ပါနဲ့တပည့်တော်ကုသိုလ်မဟုတ်ပါဘူးတခါကြီးလုပ်ခဲ့တဲ့ကုသိုလ်လေးပြပြစမ်းပါဆိုတပည့်တော်ဘာကုသိုလ်မှမမေ့ရမဟုတ်ဘူးလောကမှာဖျားပွင့်နေတယ်အဖျားရဲ့အကြောင်းတကားတာဝတိမြို့ကနာရဘိန်တည်းရဲ့အိမ်မှာသူကနေစာနဲ့လှုပ်လှုပ်တာတရက်တော့အဲ့ဒါ तू မသိလိုက်လို့နေပြီဥပုံမဆောင်နိုင်တာကို တညတာသူဥပုပ်ဆောင်လိုက်တယ်ဥပုပ်ဆောင်လိုက်တဲ့အခါသူယောဂအခန်းရှိတော့အဲ့ဒီအစာမရှိတော့သူတည်ဆုံးခဲ့ရတယ်အဲ့ဒီကုသိုလ်လေးကြောင့်သူဒီမှာရောက်လာတယ်အဲ့သူလိုချင်တာပေးနိုင်တဲ့ဘုံတကုန်းနဲ့ပြည့်စုံတဲ့ဒီကုသိုလ်ဥပုပ်ဆောင်ခြင်းရဲ့ကုသိုလ်ကြောင့်မလို့သူတရားတွေရတယ်ဆိုတာကိုပြောလိုက်တော့နေပါဦးဖျားပွင့်တယ်လို့ပြောသလားဆိုဟုတ်ပါတယ်ပြောပါတယ် ရသေကြီးတဲ့ထူးထူးခြားခြားဖြစ်သွားရင်ဝမ်းသာအာရဖြစ်ပြီကောသမီတောင်ကြာရှည်မနေတော့ဘဲနဲ့တာဝတိဘက်ကိုတောက်လျှောက်တန်းတော့ကြဖះကိုတွေးချင်ကြအဲ့လိုမြတ်စွာဘုရားရှိတယ်လို့ညွှန်လိုက်တာနဲ့ချက်ချင်းသွားကြတယ်သူတို့ဖះနဲ့တွေ့တဲ့အခါသူတို့လည်းပဲတရားဓုရပြီးတော့ယဟန်ဖြစ်ကိုခံယူလိုက်ကြတယ်အဲ့ဒီပုံစံပြောနော်အဲ့တော့အနာရဝိန်တတိယ ဘာသာသာသနာအတွက်များစွာဟိုအထောက်အကူတွေပြုတယ်သူ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ဒီတုတ်တန်တွေတော်တော်များများရှိတယ်သူကအထူးအဖြင့်တော့အလှူဒန်းအလုံးဝါသနာပါတယ်နေ့စဉ်နဲ့အမျှအလှူဒန်းဘက်ကိုများတယ်သို့သော တရားဓမ္မဘက်ကလည်းပဲသူကတောတပန်ဆိုတော့တရားရဲ့အတိအရတော့မတဲဘူးပေါ့သူတရားတရားကောင်းတယ်လို့ သူ့အမျိုးသမီးကဒီပုံညာလက္ခဏာတွေကလည်းတရားတရားကောင်းတယ်ဒီကမကြီးနာမည်ကသိမပေါ်ဘူးနော်အသိတော့မသိတဲ့လူတွေများတယ်အနာထပိဏိကနဲ့ပုံညာလက္ခဏာဒေဝီပုံညာလက္ခဏာဒေဝီကလည်းတထေသမီးဘဝဆိုသူလည်းတရားတရားကောင်းတယ်သူ့အကြောင်းလေးကိုရေးထားတာဇန်28တယ်သူ့လက်သားဆိုတဲ့ဆက်မှာဆိုရင် သူကဘလောက်တရားတရားကောင်းတော့ဆိုသူဝတ်ဆင်ထားတဲ့တန်ကြီးတသိန်းတန်တဲ့လက်ဝတ်တန်းစာကိုသူစိတ်ခိုင်းနေတဲ့သူနဲ့ယဉ်နှီးတဲ့ကျွန်းမကတောင်းတယ်တောင်းတဲ့ကပေးလိုက်တယ်သူဖြုတ်ပြီးပေးလိုက်တာချက်ချင်းတလုံးတန်ဖိုးကြည့်တာပဲမယ်လို့ပေးအဲ့ဇလန်လေးရေးထားရှိတယ်အဲ့ဒီကျွန်းမအမရန်တန်ဖိုးကြည့်တဲ့လက်ဝတ်တန်းစာကြီးကို ဝတ်ဆင်ထားတဲ့အခါမှာမြင်တဲ့လူကအထူးသဖြင့်ပေါ့အကြံရှိတဲ့အယက်သမားတယောက်ကအဲ့ပစ္စည်းကိုလိုချင်တာလိုချင်တော့အဲ့ကြုံမနဲ့ယဉ်နှီးအောင်ခင်မအောင်သူစ조사တယ်နောက်ဆုံးမှအကြုံမနဲ့အဆက်အသွယ်ဖြစ်လာပြီးတော့သူခေါ်တဲ့နေရာလိုက်လာလို့ရှင်တတ်ပြီးဒီပစ္စည်းယူမှာအကြံက အဲ့ဒီကျွန်မကလည်းပါတယ်အကင်းပါတယ်ဒီကောင်ငါ့ကိုသွေးဆောင်ဖြာရောက်ပြီးတော့ငါပစ္စည်းလိုချင်လို့လောက်ထားဆိုတာသူကသိပြီးတော့သူကပြန်ပြီးတော့သူ့ကိုစိတ်ညင်ရခေါ်တဲ့အခါမှာလိုက်သွားပြီးသူငါ့ကိုပစ္စည်းလိုချင်လို့ဒီဘက်ကိုခေါ်လာတာဖြစ်မယ်အဲ့တော့သူ့တဲ့ငါအကြံဥအောင်လုပ်မယ်ဆိုပြီး ငါရေတောက်ချင်တယ်ရေရေတွင်းနာသွားပြီးရေရေလေးခတ်ပေးပါအောင်လို့ဆိုပြီးတော့ရေတွင်းရှိတဲ့စီသွားကြတယ်ဟိုကောင်ကိုရေခတ်ခိုင်းတယ်ရေတွင်းငုံကြည့်ပြီးခတ်နေတော့နောက်ကနေပြီးတော့မပြီးရေနဲ့တွန်းချပလိုက်တာတလုံးနဲ့သေမှာမဟုတ်ဘူးဆိုရယ်ပွားကြောက်ခဲတွေနဲ့ထုလိုက်တယ်ကောင်အဲ့လိုလုပ်ပြီးသူကအကြံပိုင်ပြီးတော့ဒီလိုလုပ်တဲ့ဇက်လန်းလေးဟာအဲ့ဒီ စာထဲမှာမှတ်သားထားတာရှိတယ်သူလတာဇတ်ဆိုတာရှိတယ်သူကအကြံပိုင်လို့သူ့အတတ်မခံရပဲနဲ့သူ့ကိုတတ်မဲ့လူကိုသူကတတ်လိုက်တယ်ပေါ့နော်အဲ့ဒါတခုနော်ပုံညာလက္ခဏာဒေဝီအကြောင်း နောက်ဆက်တစ်ဆိုင်ကတော့တိရိဇတ်ဆိုတာပါရှိတယ်နာရဝိတ္ထေကြီးကဆင်းရဲသွားပြီးတော့ငွေကြေးဒနာတွေပြန်ပြီးတော့ပြည့်စုံလာတယ် ကြေဒနာတွေပြန်ပြီးတော့ချမ်းသာလာချမ်းသာလာတော့လူတွေကလည်းဒါသူစီမှာအဆောင်ကောင်းရှိလိမ့်မယ်ပေါ့ဝိကြေဒနာပြန်ချမ်းသာလာတာကြက်တည်ဆိုတာရှိတယ်အဲ့ဒီကြက်တည်ကိုစုံမဲ့တဲ့ပုံနာကြီးကနာရဝိန်တထေးအိမ်ကကြက်တည်ဘယ်မှာရှိသလဲဆိုအိမ်မှာမွေးထားတဲ့ကြက်ဖကြီးရဲ့အမောက်မှာအဲ့ဒီချိန်မှာကြက်တည်ရှိတယ်ဆိုသူကအဲ့ဒီကြက်ဖကြီးကိုတောင်းတာ ရှေးခေတ်ကနာယီမရှိတော့ကြက်တော်မှန်နဲ့လောက်ကြနော်အချိန်တတ်မှတ်ကြအကြက်ဖတ်ကြီးတောင်းတော့ပေးလိုက်တယ်အဲ့လိုတည်းအကြက်ဖတ်အမောက်မှာရှိတဲ့ကြက်တွေကတထေးကြီးရဲ့ပရမ ्या ကိုပြောင်းသွားတယ်ကြက်အမောက်မှာကြက်တွေကမရှိပြန်မရှိတော့ပုံနာကြီးကကြက်တွေကပြောင်းသွားပြန်ပြီပရမ ्या ပေါ်ရောက်သွားပြီဆိုအဲ့ဒီပရမ ्या တောင်းပြန်တောင်းတော့တထေးကြီးပေးလိုက်တာပဲပရမ ्या လဲ ပေးလိုက်တော့ဗရမ ्या မှာရှိတဲ့ကြက်တွေကပဲသွားတော့တထေးကြီးကင်တဲ့ဒုက္ခောက်ပေါ်ပြောင်းသွားတယ်အဲ့ဒီဒုက္ခောက်ကိုတခါတောင်းပြန်တယ်တောင်းတဲ့အခါကျတော့ဒုက္ခောက်ကကြက်တွေကပဲရောက်သွားတော့ဆိုပုံညလက္ခဏာဒေဝီဆိုတဲ့တထေးကြော်ကြီးစီရောက်သွားတယ်ကြက်တွေကသူကကြက်တွေကိုဘယ်လိုမြင်နေတော့မသိဘူးအကြက်တွေရှာတဲ့ပုံနာအဲ့လိုမျိုးဟာတထေးကြော်ကြီးစီရောက်သွားပြီဆိုတော့ တောင်းလို့တော့မဖြစ်တော့ဘူးလေဒါတောင်းလို့ရမဲ့ပစ္စည်းမှမဟုတ်တာဘူးအဲ့ဒီမှာပုံသားကြီးကသူတောင်းတဲ့အကြောင်းတွေအကုန်လုံးဖွင့်ပြီးတော့ပြောတာသူချက်သေးလိုချင်တယ်ဆိုတာအဲ့ဒါနဲ့ဒီပုံသားကြီးကိုဖျားစီခေါ်သွားပြီချက်သေးဆိုတာကုသိုလ်ကောင်းမှုကိုခေါ်တယ်ဆိုတဲ့အကြောင်းကုသိုလ်ရှိရင်ချက်သေးရှိတယ်ဆိုတဲ့အကြောင်းမြတ်စွာဘုရားဟောတာအဲ့ဒါတိရိစာဆိုတာရှိတယ်ပေါ့နော်အဲ့ဒီဇန်နစကြောင့်ဒီတထေးကြီးရဲ့ တထေးကတော့ပုံညာလက္ခဏာဒီဝိအကြောင်းကိုသိရတယ်သူလည်းတရားတရားကောင်းတယ်အနှမျောမရှိဘူးသို့တော့ဇေရုံအကြောင်းကြီးကိုဆောက်လုပ်တဲ့အခါမှာသူ့နာမည်မှတ်တမ်းတင်ခြင်းမခံရတာတော့တထေးကြီးရဲ့ဒီဆွမ်းဆောင်မှုကိုပဲအဓိကထားပြီးတော့နာမည်ပေးတာဖြစ်ပါတယ်ဗမာပြည်မှာလည်းရှိပါတယ်တက္ကမကြီးတွေနာမည်သာရှိပြီးတက္ကကြီးမြုပ်နေတာလည်းရှိတယ်တက္ကကြီးရဲ့နာမည်ပေါ်ပြီးတက္ကမကြီးမြုပ်နေတာလည်းရှိတတ်ပါတယ်ဒါမျိုးတွေက အဲ့တော့နာရဝိတထေရဲ့အကြောင်းတွေကမြောက်များစွာပါရှိတယ်ခြုံငုံပြီးတော့ဟောပြီးနောက်ဆုံးအချိန်မှာအနာရဝိတထေကြီးကိုစစ်သာရိပုတ္တရာကိုယ်တိုင်ကြွပြီးတော့နောက်ဆုံးအချိန်မှာတရားဟောခဲ့တယ်အဲ့ဒီလိုအနာရဝိအနာထပိဏိကောဝါဒသုတ်တံဆိုပြီးတော့တတ်တတ်ဟောထားတာရှိတယ်အဲ့ဒီသုတ်တံကိုနာယူပြီးတော့နာရဝိတထေကြီးဟာဘဝအဆုံးသတ်သွားတယ် သိတဲ့အခါကျတော့တုတ်တိတနတ်ပြည်မှာနတ်သားသွားဖြစ်တယ်နတ်သားဘဝနဲ့ဆုံးတဲ့ညမှာပဲမြတ်စွာဘုရားစီလာပြီးတော့ဣဒံဟိတံစေတဝနံဣတိတံကဝိတိနိတိဝိတံအာဟုဒံဓမ္မရာဇေနပိတိသင်္ဇာနနမမမြတ်စွာဘုရားသခင်ကိုရမြတ်ကိုရင်သူရင်သုံးတန်ခါရီသူရင်သုံးတာဖြစ်တဲ့ဒီစေတော်အကြောင်းကြီးဟာသူ့အတွက်ပိတိဖြစ်ရဆုံးပါလို့လာလျှောက်တယ်ဆိုတာ မှတ်တမ်းတင်ထားတာရှိတယ်ပေါ့နော်တရားရှိခင်သူတော်စင်ပြိဿပေါင်းတို့ထင်ရှားသည့်ဗုဒ္ဓဥပဒကများထဲမှာအနာရဘိဆိုတာဗုဒ္ဓဝါဒဝင်နေမသိသူမရှိလောက်ထင်ရှားတဲ့စေကုန်အကြောင်းတကာကြီးဖြစ်လို့သူနဲ့ပတ်သက်တဲ့ဇလန်းတွေများများစွာရှိတော့လေအချင်းချုပ်ဒီကနေ့နာရဘိတရေရဲ့အကြောင်းကိုဟောကြားရတယ်မှတ်သားစရာတွေမှတ်သားလို့ တရားဓမ္မနဲ့ပတ်သက်ပြီးတော့နာရဝင်တထေကြီးသိရှိနားလည်သွားတဲ့တရားဓမ္မတွေလို့တို့တွေလည်းသိရှိနားလည်အောင်ကြိုးစားအားထုတ်ကြမှာဖြစ်တယ်လို့ကိုစီကိုစီတတိထားပြီးတော့ကြိုးစားနိုင်ကြပါစေကုန်သတည်း